သာသနာတော်နှစ်2562နှစ်65နှစ်မြန်မာတက္ကရာ1383ခုနှစ်ရောလာဥကျော်9ရက်2021ခုနှစ်ဒီဇင်ဘာလ25ရက်နေ့၌အွန်လိုင်းမှ ဟောကြားအပ်သောတရားဒေသနာတော်ထေရီမတို့ဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များ အပိုင်းတစ်တရားဒေသနာတော်ထေရီအပဌာနာဆိုတဲ့ကျမ်းရသော်ဘုရားရဲ့သမီးတော်များဖြစ်တဲ့ဘိက္ခုနီထေရီမတွေဟာဘဝတန်တရားမှာဘယ်လိုဘယ်လိုကုသိုလ်ကောင်းမှုတွေလုပ်ခဲ့ကြတယ်ရသော်ဘုရားလက်ထက်ရောက်တဲ့အခါတရားသူတရားမြတ်ရပြီးတော့ ဘယ်လိုပြိဋိဘံဆံဝင်သွားကြတယ်ဆိုတဲ့အကြောင်းကိုဟောပြောမှာဖြစ်ပါတယ်ပါဠိတော်အနေနဲ့ထေရီ အပဒါနပါဠိတော်လို့ခေါ်တယ်အပဒါနဆိုတာသူတို့ရဲ့ကျင့်ကြံကြုတ်ကိုအထောက်ခဲ့တဲ့အကြောင်းတရားတွေပေါ့နော်ကိုယ်တိုင်ကျင့်သုံးလိုက်နာခဲ့တဲ့အချင်းတရားတွေနဲ့ပတ်သက်ပြီးတော့ နာမည်မှတ်လို့လွယ်အောင်ထေရီမတို့ဤပါရမီဘဝနဲ့နောက်ဆုံးနေ့ရများနောက်ဆုံးနေ့ရဆိုတာပြိဋိဘံဆံသွားကြတဲ့နေ့ရတည်းမြတ်စွာဘုရားလက်ထက်အဲ့တော့အပါရဏကျမ်းမှာဆင်လိုက်ဖော်ပြထားတဲ့အထက်မှာနာမည်ထင်ရှားတဲ့ထေရီမရဲ့အကြောင်းကိုဟောကြားမှာဖြစ်လို့ ကျမ်းစာအစဉ်တိုင်းတော့မဟုတ်ပါဘူးဘေကုဏီဘဝကိုရောက်သွားတဲ့ထဲမှာပထမဆုံးကဘုရားမြတ်စွာရဲ့မိတွေးတော်ကောရမီမိတွေးလို့ဆိုတာအမေရဲ့ညီမလို့ဆိုလိုပါတယ်ဒီနေရာမှာ မြန်မာပြည်မှာမွိတွေးဆိုရင်အဖေရဲ့နောက်မိန်းမလို့လည်းပြောကြတာကိုအဲ့တော့ဒီနေရာမှာမိတွေးတော်ဆိုတာဘယ်တော့မရရဲ့ညင်မဖြစ်လို့အမေရဲ့ညင်မအဲ့ဒီအမေညင်မဖြစ်တဲ့အမိနာမကမဟာပစာပတိ အနွယ်အပြင်ခေါ်တဲ့အခါကျတော့ call me အလုံးဟာဘုရားရဲ့မျိုးနွယ်တွေကခေါရမမျိုးနွယ်ဖြစ်သည့်အတွက်ကြောင့်ဒါကအနွယ်ရဲ့နာမည်လို့ခေါ်တယ်ခေါရမီခေါရမဆိုတာအနွယ်ရဲ့နာမည်ကိုယ်ပိုင်အနာမည်ကမဟာပစ္စပတိအမျိုးသမီးတွေကပထမဆုံးဘိက္ခုနီဟိုခွင့်ရတဲ့အမျိုးသမီးမဟာပစ္စပတိခေါရမီ သူ့အကြောင်းကနေစပြီးတော့ကျမ်းစာမှာလာရှိတဲ့အတိုင်းများစွာအကျယ်မချဲ့ပဲနဲ့မှတ်တမ်းတင်ထားတဲ့အတိုင်းဟိုဟောပြောသွားပါမယ်အပရံပါဠိတော်မှာဆိုထားတဲ့အတိုင်းဘာသာပြန်ယုံပြန်ပြီးတော့ရှင်းလင်းတဲ့စကားလုံးလေးတွေကိုရှင်းလင်းပြီးတော့ဟောမှာ မဟာပဇာတိကောရမီအကြောင်းနဲ့ပတ်သက်ပြီးအပါဒမှာဂါထာပုတ်တွေနဲ့ပတ်တန်တယ်ဂါထာဆိုတာမြန်မာလူပြောရင်တော့ကြပြားလေးပေါ့ကြပြားနဲ့မှတ်တမ်းထင်တာကြပြားပုတ်ပေါင်းဂါထာပုတ်ပေါင်းက190နဲ့နှစ်ပုတ်ရှိတယ်အဲ့တော့နေ့စဉ်ပြီးသလောက်ပြီးသလောက်ဟောသွားဒီနေ့အဲ့ဒီမဟာဗဇဝတိကောရမီရဲ့ အကြောင်းနဲ့ပတ်သက်ပြီးတော့ဟောမယ်ထေရီမားတို့ရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့များဆိုဒီကနေ့ကတော့မဟာပဇာပတိဂေါရမီရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့များလို့ဒီလိုမှတ်ရမှာပေါ့အဲ့တော့တရား90နဲ့နှစ်ပုတ်ထဲကပထမဂါထာကနေစပြီးတော့ရှင်းလင်းပြီးတော့ပြောပါမယ် ဧကရာလောကပစ္စောတောဝေတာလိယမဟာဝနေကုတာကာရေသူကုတာကာရေသူတာလာယဝတ္တတိနရတာရတိမဟာဗဇပတိကောရမီရဲ့နောက်ဆုံးနေ့နဲ့ပတ်သက်ပြီးသူဘယ်မှာနေတာလဲဆိုတာလေးကစပြောထားလောကကြီးရဲ့မိရှုတဆောင်ဖြစ်ပြီးလူပေါင်းတို့ရဲ့ တရဝါပေါင်းလို့ရဲ့ခေါင်းဆောင်ဖြစ်တဲ့ရသဗျာဟာတဲ့မဟာဝနဝေဒလီပြည်နေကမဟာဝနမှာရှိတယ်ကုတကရတာလာဆိုရက်ကျောင်းတိုက်ကြီးမှာသတင်းသုံးနေထိုင်စဉ်အခါဖြစ်ပါတယ်အဲ့တော့မိတော်တို့ကောရမီဘေကုတိဝတ်တော်လည်းပဲဝေဒလီမှာဝတ်တာပဲအဲ့တော့အသက်နဲ့ပတ်သက်လို့ဆောင်း စာပေကျမ်းကမှာအတိအကျဆိုထားတာမတွေ့ရတော့လေခံမှန်းပြောကြကြည့်မယ်ဆိုလို့ရှိရင်မေရမယာကအသက်50ကျော်မှဖះလောင်းကိုဖွာတာတိဋ္ဌရမင်းသားကိုဖွာတာအဲ့တော့ညီမဆိုတော့သူတို့သိအသက်မကွာခမန်းပြောမဲ့ဆိုရင်မေရမယာကို50ယူမဲ့ဆိုရင်မဟာဗဇပတိဂေါရမိကနှစ်နှစ်လောက်လျှော့ပြီးတော့40 ရှစ်နှစ်လောက်ဖြစ်ဖွဲ့ရရှိအဲ့တော့ဖရာတဲ့အသက်48နှစ်ကြီးတယ်ဆိုရသော်ဗျာဖရာဖြစ်တဲ့အခါမှာအသက်80ကျော်သွားကြပြီသူတို့နောက်အဲ့ဒီရသော်ဗျာသက်တော်40အရွယ်ရောက်တဲ့အခါမှာမိရွေးတော်ဂေါရမီကသက်တော်88နှစ်လောက်ဖြစ်နေပြီ ဘွားကြီးဖြစ်နေပြီလေဘာကြောင့်သူအဲ့ဒီမှာဘေခုနိဝတ်ထားတော့လို့ဆိုတော့သုတ္တရဏမင်းကြီးကနန်းတော်မှာပဲလူဝကြောင်နဲ့ပဲယဟနာဖြစ်ပြီးတော့ပြိဋိဘံဆန်သွားတယ်လူလိုပြောရင်တော့နတ်ပြဆန်သွားတယ်ပေါ့နော်ယဟနာဖြစ်တော့ပြိဋိဘံဆန်တယ်လို့ပြောတာနန်းတော်မှာပဲပြိဋိဘံဆန်သွားတယ် အဲ့တော့သုတ္တရဏမင်းကြီးကအသက်60ကျော်လောက်ဖြစ်မယ်မဟာဇာတိဂေါရမီကအသက်သက်80ကျော်သုတ္တရဏမင်းကြီးမရှိတဲ့နောက်မှာအဲ့ဒီအချိန်မှာမြတ်စွာဘုရားဝေသာလီမှာ9ဝမြောက်ပါတရင်သုံးတာကိုအဲ့ဒီ9ဝမြောက်မှာတရင်သုံးတဲ့အချိန်မိရင်းတော်ဂေါရမီကလိုက်လာပြီးတော့ဖိက္ခုနီဝတ်တာ အဲ့တော့အသက်80ကျော်သွားပြီလို့တို့ခံမှန်းလို့ရတယ်ပေါ့နော်အသက်80ကျော်အခုနောက်ဆုံးချိန်ရောက်တဲ့အခါကျတော့သက်90ပိုင်းတို့ဘာလို့ဖြစ်လောက်တယ်ပေါ့သက်ရွယ်ကြီးတဲ့ချိန်ဖြစ်တော့အဲ့တော့မြတ်စွာဘုရားက ဝေဒလီ မဟာဝနမှာကုတ္တကရတလာကျောင်းမှာသတင်းသုံးနေတယ်တဲ့ အဲ့ဒီချိန်မှာတဒါစိနတမာတုဆာမြတ်စွာဘုရားရဲ့မိတွေးတော်မာတုပခိနီမာတုဆာမေရောရဲ့ညီမအရင်မြတ်စွာဘုရားရဲ့မေရောညီမအရင်ဖြစ်တဲ့မဟာဂေါရမိဘိက္ခုနီမဟာပဇာပတိဆိုတဲ့ဘိက္ခုနီမကြီးဟာ တဟိင်္ဂတိပုရိရမေဝတိဘိက္ခုနိဘိက္ခုနိပတိဝေသလီမှာဆောက်လုပ်လူတန်းထားကြတဲ့ဘိက္ခုနီမှာကြောင်းမှာတဲ့အဲ့ဒီတော့ကသတင်းသုံးနေထိုင်တာဖြစ်တယ်မြတ်စွာဘုရားက ကုတကရသာလမဟာုံတော်တဲ့ကကုတကရသာလကြောင်းမှာနေတယ်မိတွေတော်ကဝေသလီမြို့တဲကအမျိုးသမီးတွေက မြို့ထဲမှာနေတယ်တောမှာမနေရမြို့သမီးတွေဆိုအနေရှိတာပေါ့ဒါကြောင့်မို့လို့မြို့တွင်းမှာဖိက္ခုနီတွေနေတဲ့အကြောင်းကိုဥပတ္တယလို့ခေါ်တယ်မြို့ထဲမှာဆောက်လုပ်ထားတဲ့ဥပတ္တယမှာဖိက္ခုနီတွေနေတဲ့ဥပတ္တယမှာမိတွေတော်ကြီးဟာအဲ့ဒီမှာနေတယ်တဲ့ဘိက္ခုနီဟိဝိမု ക്ത ဟိတတေဟိသဟပင်္စဟိ ရဟောကတယတတ်သေးဝံစိတ်တ္တာတိဝိတကိတာအဲ့ဒီဝေသာလီဘေကုဏီကျောင်းမှာတရင်သုံးနေထိုင်တဲ့အချိန်မှာတဲ့ယဟန္တာအဖြစ်သူရောက်သွားတဲ့ကိရိတာတွေကလွတ်မြောက်ပြီးတဲ့ဘေကုဏီမှာအချမ်းရံ900သူနဲ့အတူတကွဘေကုဏီဟုတ်တယ်ဘေကုဏီအချမ်းရံ900နဲ့အတူတကွနေပြီးတော့ တယောက်တည်းနေတဲ့အချိန်မှာအတွေးဝင်လာတယ်အဲ့တော့လူတွေကတဦးနဲ့တူစကားပြောနေရင်တော့အတွေးဝင်ခြင်းမှဝင်မှာတယောက်တည်းတိတ်ဆိတ်ငြိမ်သက်စွာနေတဲ့အချိန်မှာခေါင်းထဲမှာအတွေးဝင်လာတယ်တဲ့ပြီးတော့ကောမိရတွေးမိလာတယ်ဘာတွေးမိတုံးဆိုအသက်ကလည်းကြီးလာတော့တွေးမိတယ်ဗုဒ္ဓတပရိနိဗ္ဗာန်သာဝကခယုခတဝါ ရာဟုလနန္ဒနန္ဒနံနာဟံလစ္ဆာမိပတိတုံသူ့အသက်နဲ့တွဲချီတယ်အဲသူ့အသက်က80ကျော်90လောက်တရားနီးနီးဖြစ်နေပြီဆိုတဲ့အခါမှာမြတ်စွာဘုရားကအဲ့တော့ငဲနေသေးတယ်ပေါ့90ကျော်ပတ်ဝန်းကျင်60အလောက်လောက်ရှိမှာပေါ့အဲ့ဒါကိုကြည့်ပြီးတော့ ဗုဒ္ဓတပရိနိဗ္ဗာန်မြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒကိုတော့ငါတွေ့ခွင့်ရမှာမဟုတ်ဘူးငါကအရင်သေးမှဖြစ်တယ်ကိုကအသက်ကြီးတာပေါ့နော်မြတ်စွာဘုရားရဲ့ပြိဋိဘံဆံမှုတော့ငါတွေ့မှာမဟုတ်ဘူးတဲ့တာဝကက်ကယုကတဝါချိမြတ်တဲ့အကတဝက ရှင်သာရိပုတ္တရာရှမောကလန်တို့ရဲ့ပြိဋိဘံစတဲ့ပွဲကိုလည်းငါတွေးခွင့်ရမှာမဟုတ်ဘူးတဲ့ရာဟုလနန္ဒနန္ဒနာနာဟံလစ္ဆာမိပတိတုံရာဟုလလည်းရေးလေးရာဟုလရှိတယ်တူတော်ဖြစ်တဲ့အာနန္ဒာရှိတယ်သားတော်ဖြစ်တဲ့နန္ဒ ရဟန်းတော်ရှိတယ်အဲ့တော့သာသနာတော်မှာရောက်ရှိနေကြတဲ့ရာဟုလာတို့အာနန္ဒာတို့နန္ဒာတို့သူတို့ရဲ့ပြိဋိဘံဆန်တဲ့အချိန်လဲငါမိမမဟုတ်ဘူးတွေးမိတာတယောက်တည်းနော်သူတို့ပြိဋိဘံဆန်တဲ့အချိန်လဲငါမိမမဟုတ်ဘူးတဲ့ဗုဒ္ဓတပြိဋိဘာနာတာဝကကယုကတဝါ မဟာကသဝနန္ဒနာအာနန္ဒရာဟုလနာစာမြတ်စွာဘုရားပြိဋိဘံမဆံမီရှင်သာရိပုတ္တရာရှင်မောကလံဧကတာဝကရိပြိဋိဘံမဆံမီရှင်မဟာကသဝပြိဋိဘံမဆံငယ်သာရောနန္ဒပြိဋိဘံမဆံငယ်တူတော်အနန္ဒတို့ရေတော်ရာဟုလာတို့ပြိဋိဘံမဆံငယ်တဲ့ ပฏิကိစ္ဆာယုသင်္ခါရံဩတိစိတ်တဝါနနေဖုတေကိစ္စယံလောကနာထေန အနုညာတာမဟေတိနာစဉ်းစားတာသူရယင်းနှီးတဲ့ဆွေတော်မျိုးတော်တွေအာကိုယုံကြည်ကြတဲ့ယဟန်တော်တွေကြီးညိုလေးစားရတဲ့ရှင်သာရိပုတ္တရာရှမောကလန်တို့ရှမာကတ္တဗတို့ သာသနာတော်မှာထင်ရှားတဲ့ပုဂ္ဂိုလ်တွေအနန္ဒာတို့ရဟုလာတို့ဆိုတဲ့ဆွေတော်မျိုးတော်တွေပြိဋိဘံမဆိုင်ခင်နဲ့ကျွတ်တင်ပြီးတော့အာယုသင်္ခါရံဩသစိတ်ဝါနာအသက်ကိုဆွန့်လွတ်တယ်ဆိုတာအာယုသင်္ခါရလွတ်တယ်လို့ဆိုတာအသက်ရှိဖို့နေဖို့ဆန္ဒမရှိတော့တာ တက်ကြီးလာပြီဆိုလို့ရှိရင်လူကြီးတွေတခါလဲပြဿနာကြတယ်ငါသေးခြင်းမာပြီဆိုတာပြောတာရှိတယ်တက်ကြီးလာလို့ရှိရင် ပြောကြတယ်လို့အဲ့တော့အာယုသင်္ခါရဆိုတာအသက်ကိုထိမ့်သိမ်းဆောက်ရှောက်ထားတဲ့သမပတ်မျိုးကိုအာယုသင်္ခါရလို့ခေါ်တာစိတ်ဆွမ်းအားနဲ့ယက်တည်နေတာယောဂပဲဖြစ်စေပါဘူးပဲဖြစ်စေ တမပတ်စွမ်းအားနဲ့ထိန်းထားနိုင်တဲ့အနေအထားတွေရှိတာ။ရသော်ဗျာအာယုသင်္ခါရလွတ်တယ်ဆိုတာသက်ရှိဖို့အတွက်မကြိုးစားတော့ဘူး။နော်။အေဂျင့်နဲ့နိဗ္ဗာန်ကိုသွားတော့မယ်ဆိုရယ်ဆုံးဖြတ်ချက်ကလေး။ငါလည်းပဲအခုအသက်ကြီးသည့်အတွက်ကြောင့်အာယုသင်္ခါရလွတ်ပြီးတော့ လောကရဲ့ကိုးစားရဖြစ်တဲ့မြတ်စွာဘုရားရဲ့ခွင့်ပြုချက်ဖြင့်ငါနိဗ္ဗာန်ကိုသွားတော့မယ်ဘဝကိုဆုံးသက်တော့မယ်လို့ဒါစိတ်ထဲမှာပေါ်လာတာနော်တွေးမိတာတရက်ကြတော့လို့နေမကောင်းဖြစ်တာမဟုတ်ဘူးသို့သောသူ့ရဲ့အသက်ကိုကြည့်ပြီးတော့ तू ကဒီလို တွေးမိတာ အဲ့ဒီအချိန်မှာပဲတထာပင်စတတနံပိဘိက္ခုနီနံဝိတက်ခိတံအာတိခေမာရိကနံပိဧတရေဝဝိတက်ခိတံမဟာဇောတိဂောရပိဘိက္ခုနီမကြီးကစိတ်ကူးတဲ့ပေါ်လာသလို အတွေးဝင်လာသလို သူနဲ့အတူနေတဲ့ခေမာစတဲ့ဘိက္ခုနီမတွေကလည်း သူတို့လည်းအသက်တွေကြီးကြပြီဆိုတော့တိတ်မကွာတော့အနည်းဆုံး80ကျော်80ကျော်တွေပဲဖြစ်မှာပေါ့80ကျော်တွေဖြစ်မှာသူတို့လည်းအဲ့ဒီအတွေးဝင်လာတယ်တဲ့တို့အသက်ကြီးပြီတွေးတွေဝင်လာကြတယ်ခန္ဓာကိုယ်ကြီးကိုပြုစုရတာပင်မပါပြီလူတွေကပြောနေကြတာခန္ဓာကိုယ်ဝန်တော့ဝန်ပိုးကြီးလို့မြင်နေပြတကယ်သူတော်ကောင်းနေရတာ လူတွေကသူ့အတွက်လှုပ်ပေးနေရတာလေတကယ်ဝန်တို့မိုးကြီးလူတွေကသာပျော်ပါးပါးလှုပ်နေကြတာပျော်ပါးပါးဘာကြောင့်လှုပ်တာတော့ဆိုတဏှာရဲ့ကျွံဖြစ်နေလို့ပဲကျွန်းဆိုတာအရှင်သခင်မျက်နှာကြည့်ပြီးတော့မျက်နှာကောင်းရအောင်လုပ်နေတဲ့သဘောပဲကိုယ်ဒုက္ခပေးနေတဲ့ခန္ဓာကြီးကကိုယ်ဝန်တော့မိုးကြီးပဲမနေ့အိပ်ရထားတဲ့အချိန်ကစပြီးသူ့တောင်းဝန်တွေလုပ်ပေးနေတာလေ လူတွေကမသိဘူးအဲ့ဒါကိုတာဝန်လို့ပဲထင်တယ်။ဘာလို့မျက်နှာသက်ရတယ်။တိုင်းလက်တဲ့ဝင်ရတယ်။အလုံးကသူ့သူ့အတွက်တွေလုပ်ပေးရ။ပြီးတော့မနေ့စာစပေးရတယ်။နောက်ဖီလိန်ပြင်ဆင်ရတယ်။သူ့သက်ရှိဖို့ဘဝမှာပြည့်စုံမှုအလုတ်ကိုင်းသွားလုပ်ရတယ်။ ဒီထဲမှာစားလာလို့စားစားရှာပြီးစားကြပြန်တယ်အချိန်တန်တော့အိမ်ပြန်ညနေကျတော့ပင်မနှောင်းနေတော့အိတ်ကြပြန်စားကြပြန်ပေါ့နော်တနေ့လုံးဘသူအတွက်အလုပ်လုပ်တာတော့ဆိုဒီခန္ဓာကိုယ်ကြီးအတွက် လုပ်လုပ်နေတာအားလုံးဟာတေချာစဉ်းစားကြည့်လိုက်လို့ရှင်သူ့အတွက်မဆုံးနိုင်တဲ့လုပ်ငန်းတွေကိုလုပ်နေကြတာတကယ်ဝန်တော့ကုန်ဖို့ကြီးပဲ ပုရုဇဉ်တွေကတော့ဒါတည်းကပျော်နေတာသူ့အတွက်လောက်ရတယ်လို့မထင်ငါအတွက်လုံနေတယ်လို့ပဲထင်အဲအချိန်တန်းလာတော့ तू ကယောဂရလာဗျာပို့ပြီးတော့ဝန်တော့ကိုမို့ဖြစ်လာယောဂရတယ်နားတယ်ကျင်တယ်နှိမ့်ဆက်တယ်စိတ်ဆင်းရဲရတယ်အဲ့တော့ तू ပဲဒီခန္ဓာကိုယ်ကြီးကြောင့်လူတွေကဒုက္ခရောက်ပြီး နောက်ဆုံးမှပြိုလဲပြီးတော့တေပွဲဝင်သွားကြဗျာမဆုံးနိုင်တဲ့ဘဝတန်တရာခီးကိုပြန်ပြီးထွက်ခေါက်သွားကြဗျာနောက်ထပ်ဝန်တော့ဝန်ဖို့တစ်ခုရပြန်အဲ့ဒါကြောင့်ရှင်သာရိပုတ္တရာကတခါတော့ကညီးတွားပြီးတော့ပြောဆိုဘူးတယ်ဗာရိတောဘဝဗာရိနခိရိဥ္စရိတောယထာ ဘဝရဲ့တောင်ဝန်ကြီးဟာတဲ့တောင်ကြီးထမ်းထားရသလိုလေးပါတယ်လို့ပြောတာခိရိဥစ္စာရိတော်ရတာတောင်ကြီးထမ်းထားရသလိုဘဝရဲ့ဝန်တော်ဝန်မှုကြီးကလေးလာတယ်အဲ့ဒါကြောင့်မလို့ဘဝဝန်တော်ဝန်မှုကင်းတဲ့စီကိုသွားမယ်လို့မဟာဗဇာတိကောရမိဘေကုတိမာကြီးကလည်းဒါစဉ်းစားမိတယ်သူနဲ့အတူနေတဲ့ဘေကုတိမာ900အားလည်းပဲတုံးနဲ့တူညှိနှိုင်းထားတာမဟုတ်ပဲနဲ့ ကိုနေရာလေးကိုနေခြင်းကနေဒီအတွေးခေါင်းနဲ့ဝင်လာကြတယ်တိုက်ဆိုင်မှုတွေပေါ့နော်အဲ့ဒီလိုသူတို့တွေးလိုက်တဲ့အချိန်မှာလူသားတွေကတော့မသိကြဘူးလူသားတွေကမသိဘူးသိတာကဘာလို့ဆိုရင်နတ်တွေကသိလိုက်ကြတယ်အဲ့ဒီချိန်မှာထူးထူးခြားခြားဘာဖြစ်သွားတယ်ဆိုဘူမိစာလောတရာအာတိသူတို့အဲ့ဒီ ပြိုင်သူတွေးလိုက်တဲ့အတွေးတွေးလိုက်တဲ့အချိန်လေးမှာငရင်လှုပ်သွားတယ်တဲ့ပတ်သက်မှုတွေကအဲ့လိုရှိတယ်မြေကြီးကလှုပ်ရှားပြီးတော့ထုတ်သွားတယ်ငရင်လှုပ်ခြင်းအကြောင်းကအမျိုးမျိုးရှိတယ်ပေါ့အမျိုးမျိုးရှိတဲ့ထဲမှာအခုကတော့မိတွေတော့ဂေါရမီတို့ရဲ့ဆုံးဖြတ်ချက်တွေ့တော့ချက်တွေကိုသိရတဲ့အခါကျတော့ ဝမ်းနေတဲ့အနေနဲ့မြေကြီးကတုံခါသွားတယ်တဲ့ဆက်ဆက်မှုတွေကတော့ရှိနော်တုံခါသွားတယ်ဒါကြောင့်မို့ထူးခြားတဲ့လူတွေမွေးဖွားရင်လည်းငရင်လှုပ်တယ်ဆိုတာဖះလောင်းလေးမွေးဖွားလာတော့လည်းငရင်လှုပ်တယ်ထူးခြားတဲ့ဖြစ်ဖြစ်တွေရှိရင်ရေကြီးကတုံခါပြီးတော့ထူးခြားတဲ့အနေအထားတွေကိုပြတယ်နာဒိတာဒေဝတုံတုဒေဝဒုံတုပိ နတ်စီလို့ခေါ်တဲ့ကောင်းကင်ယံကမိုးချုံတန်တော်လဲတန်ကြီးကလည်းထွက်ပေါ်လာတယ်ခုတခါဂျက်လီကြီးတွေပြသွားတဲ့ကအတန်ကြီးသလိုပဲကောင်းကင်မှာဘာမှမရှိဘဲနဲ့အဲ့ဒီအတန်ကြီးကမြည်သွားတယ်ဥပတယဓိဝထာယောဒေဝတာသောကပိလိတာမိရိတော်ကြီးရဲ့စိတ်ကူးပြိဋိဘဇန်တော်မယ်ဆိုရဲဆုံးဖြတ်ချက် သူကသိလိုက်တာနဲ့တပြိုင်နက်ဘေကုဏီမှာကြောင်းမှာစောင့်ကြနေထိုင်ရတဲ့နတ်တွေကလည်းပဲစိတ်မကောင်းကြီးစွာဖြစ်ပြီးတော့ဝိလပန္တာသူကရုဏာတထသူနိပဝတ္တယုံစိတ်မကောင်းဖြစ်ပြီးတော့နတ်တွေကတနာเสียငိုကြွေးကြတယ်တဲ့နတ်တွေတော့မျက်ရည်ကျကြတယ် ငိုကြွေးကြတယ်မျက်ရည်ထွက်ကြတယ်မိတ္တာဘိက္ခုနိယောတာဟိဥပကံတဝနာ ကောမေအဲ့ဒါလို့ငရင်လှုပ်လိုက်တဲ့အချိန်မှာမိရိတော်ဂေါရမီကြီးနဲ့အတူနေတဲ့ဘိက္ခုနီမတွေဟာမိရိတော်ဂေါရမီစီရောက်ရှိလာတယ်ငရင်ကြီးလှုပ်သွားလိုက်တဲ့အခါဒါထုံးစံပဲပေါ့ထူးခြားတဲ့ဖြစ်စဉ်တစ်ခုဖြစ်ရင်သွားပြီးတော့ဝန်းရညာတယ်ပေါ့မိရိတော်အနီးရောက်သွားကြတယ် ရောက်သွားပြီးတော့နိပိစ္ဆသီရတာပါတိဣဒံဝဆနာမပြအောင်မိရွေးတော်ကြီးရဲ့ခြေတော့ပေါ်ဥခေါင်းဖြင့်ရှ िख ိုးတယ်ခေါင်းနဲ့တိုက်ပြီးတော့ရှ िख ိုးတယ်အဲဗမာပြည်မှာတော့လုံးလေးလုံးတာမရှိဘူးအိန္ဒိယနိုင်ငံသားတွေကြည့်နေရှ िख ိုးရင်သူကအဝေးရရှင်မကုန်ဘူးခြေတော့လာပြီးတော့ လက်နဲ့တို့ပြီးတော့သူကနှစ်ဖူးလှုပ်တယ်ဒါအတုလှုပ်တာပေါ့နော်တကယ်ကတော့တကယ်နှစ်ဖူးနဲ့ခြေပမိုးပေါ့ခြေပမိုးကိုတိုက်တာဒါမှရှ िख ိုးတယ်လို့ခေါ်တယ်အဲ့သူတို့သူတို့တွေရှ िख ိုးတာကြည့်တနေ့ရမယ်ဒီလာတဲ့အိန္ဒိယသားတယောက်အနိနာကလာပြီးခြေပမိုးလာပြီးတော့လက်နဲ့တို့ပြီးတော့နှစ်ဖူးတင်ပြီးအဲ့လိုရှ िख ိုးတယ်အဲ့ဒါ ဒီဒီဟာအတွက်လုပ်တယ်ဆိုတာနားလဲရတိရတာနိပိစ္ဆတိရတာပါတိသူတို့ရဲ့ထုံထမ်းစင်လာရဥခေါင်းနဲ့ခြေထောက်ကို တိုက်ပြီးတော့နှစ်ဖူးနဲ့ခြေထောက်ကိုတိုက်ပြီးတော့ရှ िख ိုးဣဒံဝဆနမဖြတ်ဘေကုဏီတွေကနှစ်ဖူးနဲ့ခြေထောက်ကိုတိုက်ပြီးရှ िख ိုးပြီးပြောကြတယ်တဲ့ တထတောလျတောရလဝသိတာမယမယေရဟောကတာမိရိတော်ကြီးကိုပြောတယ်အရှင်မတပည့်တော်မတို့အမြဲတမ်းဖုံမထအောင်ရေဖြန်းထားတဲ့မြေကြီးကတဲ့အခုတိတ်တိတ်ဆိတ်ဆိတ်နေနေတဲ့အချိန်လေးမှာ သာဆလာစလိတာဘူမိလှုပ်ရှားသွားတယ်ဘယ်နှုတ်သွားတယ်နာဒိတာဒေဝဒုလူပိကောင်းကင်ယံလဲတော်လဲတန်ကြီးကြားလိုက်ရတယ်ပရိဒေဝါစ300တိငိုတန်နေလဲကြားလိုက်တယ်နတ်တရားငိုတဲ့အတန်ထွက်လာလို့ငိုတန်နေလဲကြားလိုက်တယ်မြေကြီးကလည်းလှုပ်သွားတယ်ကောင်းကင်ယံကလည်းတော်လေးတန်နေလဲပဲ့တင်ထပ်သွားတယ် ငရေငရင်လှုပ်လိုက်တဲ့အချိန်မှာဒီမြည်မြည်မှုတွေကဒီလိုရှိတတ်တယ်เนาะတစ်ခါလေခုချိန်မှလည်းဖြစ်တာတွေရှိတယ်ပရိဒေဝါစသုံးရန်တွေငိုကြွေးတန်တွေလည်းသူတို့ကြားလိုက်တယ်တဲ့ကိမထံနုနဂေါရမီဂေါရမီအရှင်မကြီးတဲ့ဘာဖြစ်လို့ဒီလိုဖြစ်တာတော့ရှင်းပြပါအောင်တာတော်နဲ့စုဝေးရောက်ရှိလာပြီးတော့ ငရင်လှုပ်တဲ့တော်တော်လေးတန်နေလဲကြားတယ်ငိုကြွေးတန်နေလဲကြားတယ်ဘာဖြစ်တာတော့ဘာဖြစ်လို့ဒီလိုဖြစ်ရတာတော့စုယုံရောက်ရှိလာပြီးတော့မေးကြတယ်အဲ့ဒီမှာမဟာဇဗတိဂေါရမီကရှင်းပြတယ်တဒဩသသတပ္ပံယထာပရိဝေယထာပရိဝိတကိတံတာယောတပ္ပပိအာဟံတုယထာပရိဝိတကံဝိတကိတံ သူရဲ့စိတ်ကူးမိတဲ့အကြောင်းအလုံးစုံကိုရှင်းပြတယ်အဲ့ဒီဘိက္ခုနီမတွေကလည်းသူတို့လည်းစိတ်ကူးကြံစည်မိတဲ့အကြောင်းပြောဆိုကြတယ်အဲ့ဒီအချိန်မှာစိတ်ကူးကြံစည်တာတွေဖွင့်ဟပြီးတော့ပြောဆိုတဲ့အဆင့်ရောက်လာတော့ဘေကုဏီမတွေက တောင်းဆိုကြတယ်ယတိတေရုစီတံအေနိဗ္ဗာန်ပရမံတိဝံ နိဗ္ဗာန်ဣတာမသဗ္ဗပိဗုဒ္ဓနုံညာယသုတ်ပတိအရှင်မကြီးမုံမြတ်အေးချမ်းတဲ့နိဗ္ဗာန်ကိုနှစ်နှစ်ချိုက်ချိုက်နှစ်ချိုက်တဲ့နိဗ္ဗာန်ကို ဝင်တော့မယ်ဆိုလို့ရှိရင်တဲ့ရသော်ဘုရားရဲ့ခွင့်ပြုချက်နဲ့တပည့်တော်မှာအာလုံးတို့အတူဝင်ကြပါမယ်နိဗ္ဗာန်အတူသွားကြမယ် ပယံတဟာဝနိခန္တာဂရာပိစဘဝပိစတဟာယေဝကမိတ္တာမနိဗ္ဗာန်ပရမုဒ္ဓမမိရွေတော်ကြီးရဲ့ခြံရံဘိက္ခုနီမတွေကပြောကြတယ်တပည့်တော်မတို့အိမ်ကနေထွက်ပြီးတော့ဘိက္ခုနီဝတ်တုံးကလည်းတူတူဝတ်ခဲ့ကြတာဟုတ်တယ်မိရွေတော်နဲ့အတူတူတာယဝေမင်းသမီး900အတူဝတ်ကြတာ哦ဒါကြောင့်မို့ အိမ်ကထွက်လာတော့ကလည်းတူတူထွက်လာကြတာတဲ့ဘဘွားကထွက်ခွသွားတော့လေတူတူထွက်ကြရအောင်ဒီပြောတာနော်အိမ်ကထွက်တော့ကလည်းတူတူထွက်လာကြလို့နိဗ္ဗာန်သွားတာဆိုတာဘဝကထွက်ခွာသွားတာတော့ဘဝကထွက်ခွာတော့လည်းပဲတူတူထွက်ခွာကြရအောင်ဒီလိုမုံမြတ်တဲ့နိဗ္ဗာန်ကို တပည့်တော်မတို့အတူပဲသွားကြပါစို့မိရိတော်ကြီးကိုဝိုင်းတောင်းဆိုတယ်တောင်းဆိုတော့မိရိတော်ကြီးကပြောတယ်နိဗ္ဗာနယဝစန္တိနံကိဉ္ဝက္ခမိတိတာဝရံသဟတဗ္ဗဟိနေခင်စီဘေကုဏီနိလယတရာဘေကုဏီမကြီးကပြောတယ်နိဗ္ဗာန်သွားမယ်ဆိုတာငါဘာမှပြောစရာမလိုတော့ပါဘူး အလုံးဟာဒီနိဗ္ဗာန်လိုချင်လို့ပဲလှုပ်လာကြတာပဲတဲ့အခုနိဗ္ဗာန်သွားကြမယ်ဆိုတော့ငါအထူးပြောစရာမရှိပါဘူးတဲ့ဆိုပြီးတော့ကဲမြတ်စွာဘုရားစီခွင့်တောင်းမှုသွားကြစို့ဆိုပြီးတော့အဲ့ဒီပြောဆိုပြီးတခါမိရီတော့ရေးရရောဘေကုဏီမာတွေရောအကုန်လုံးဘေကုဏီကျောင်းကနေထွက်ခွာကြတာချက်ချင်းပဲသူတို့မှဘာပစ္စည်းမှလည်းသိသိရမလို့ ။ဘာပစ္စည်းမှလည်းသိမ်းစရာမရှိဘူး။ဝတ်ထားတဲ့အဝတ်သင်္ကန်းလေးကောက်ပတ်ပြင်ပြီးတော့ဘေကုဏီမ900နဲ့မိတွေ့တော့ကောရမီတို့ဟာဘေကုဏီမကျောင်းကိုဘေကုဏီမကျောင်းကနေထွက်ခွာလိုက်ကြတယ်။သဟတပ္ပဟိဒိဋ္ဌင်စီဘေကုဏီနိလျာတရာပြောဆိုပြီးတာနဲ့တပြိုင်နက်ဘေကုဏီမတွေသတင်းသုံးတဲ့ကျောင်းဆောင်က နေပြီးတော့အားလုံးဟာဘေကုဏီမ900နဲ့ 900ဟာထွက်ခွာသွားကြပြီထွက်ခွာသွားတဲ့အခါကျတော့ထွက်ခွာသွားတဲ့အချိန်လေးမှာမိရိတော့ဂေါရမိကျဗာပြောတော့ဆိုဥပတယေယာတိဝထာထေဝတာတာခမန္တုမေအေ ဘေကုဏီမအကြောင်းကိုစောင့်ကြနေကြတဲ့နတ်တွေတဲ့ငါတို့ကိုတီးခံခွင့်လွတ်ကြပါဒါတကယ်ယဉ်ကျေးမှုပဲအတူနေတဲ့ပုံကိုယ်တွေဆိုလို့ရှိရင်တစုံတစ်ခု တုံးတဲ့တူပြောမဆိုမရှိမဲ့ဆိုရင်တိခတ်မှာဆိုနော်ဘေကုဏီမကြီးကမဟာသာတိကောရမီကဘေကုဏီမအကြောင်းမှာဆောင်းရှောက်နေကြတဲ့နတ်တွေတဲ့ငါတို့ဘောတိခံခွင့်လွတ်ကြပါတဲ့ ဘေကုဏီနိလယသေးတာပစ္စည်းမှန်တတနာမှာမှာအခုဘေကုဏီကြောင့်ကြီးကိုအခုငါမြင်ရတာနောက်ဆုံးမြင်ရတာပါပဲတဲ့နောက်ငါဒီမှာပြန်လာနိုင်တော့မှာမဟုတ်တော့ပါဘူးဒါနောက်ဆုံးမြင်ခြင်းပါပဲဆိုပြီးတော့တရားသဘောကိုပြောပြတယ်အဲ့တရားသဘောပြောပြပုံတွေကနိဗ္ဗာန်အကြောင်းကိုပြောပြတာ နာစရမစ္စုဝါယထအပိယဟိတမကမောပိယဟိနဝီယောဂုတိတံဝစိတ်တံအသင်္ကတံဘေကုဏီမအကြောင်းကခုငါထွက်ခွာတာပြီးထွက်ခွာတာပါတဲ့ဘယ်သွားမလဲလို့ဆိုလို့ရှင်အိုခြင်းဆိုတာလည်းမရှိတဲ့နေရာ သေခြင်းဆိုတာလည်းမရှိတဲ့နေရာမုန်းတီးတဲ့ပုံကိုယ်တွေနဲ့ဆုံစည်းခြင်းဆိုတာလည်းမရှိတဲ့နေရာ ချစ်ခင်နဲ့မိတ်ဆွေတွေနဲ့ကွဲကွာကွေကွာခြင်းဆိုတာလည်းမရှိတဲ့နေရာပြုပြင်ထိမ့်သိမ့်စရာမလိုတဲ့အကြောင်းတရားကင်းတဲ့နိဗ္ဗာန်ကိုငါသွားတော့မယ်အဲ့တော့နိဗ္ဗာန်နိဗ္ဗာန်နဲ့ဗုဒ္ဓဘာသာတွေပြောနေတာနိဗ္ဗာန်ရဲ့အထိပ္ပယ်ကိုဒီမှာတစီတစောင်းပြောသွားတဲ့သဘောနသရမစ္စုဝါယထအဲ့ဒီနိဗ္ဗာန်ဆိုတဲ့ အနေထားမှာတဲ့အိုခြင်းဆိုတာမရှိဘူးသေတာဆိုတာမရှိဘူးမုံတီးတဲ့ပုံကိုယ်တွေနဲ့အတူနေရတယ်ဆိုတာမရှိဘူးချစ်ခင်တဲ့ပုံကိုယ်တွေနဲ့ခွဲခွာရတယ်ဆိုတာမရှိဘူးလို့ဆိုလိုတယ်ပေါ့ဆိုလိုတာဒုက္ခတွေမရှိဘူးလို့ပြောလိုတာပါနိဗ္ဗာန်မှာဘာဒုက္ခမှမရှိဘူးအဲ့ဒီဘာဒုက္ခမှမရှိတဲ့နိဗ္ဗာန်ကိုသွားတော့မယ် အဲ့ဒါလို့ပြောလိုက်တဲ့စကားသံကိုကြားလိုက်ရတဲ့အခါမှာကြားတဲ့ပုဂ္ဂိုလ်တွေကအဲ့မှာဘေကုဏီမာတွေလည်းပါတယ်ပေါ့ဟုတ်ပုထုဇဉ်ဘေကုဏီမာတွေလည်းရှိမယ်နတ်တွေလည်းပါတယ်အဝိဒရာဂတန်တုတ်တော်ဝဆနံသူကတောရတာဘုရားယင်းနှစ်သမီးတော်ဖြစ်တဲ့ ဘေကုဏီမကြီးထံကနေပြီးတော့အဲ့ဒီလိုပြောတဲ့စကားကိုကြားလိုက်ရတဲ့အခါမှာတဲ့တောကတံပရိတေဝိတုရှင်တွေကတောကရဲ့နှိမ့်ဆက်မှုကြောင့်ငိုကြတာအဲ့ချိန်မှာရှင်တွေမှာတောကနှိမ့်ဆက်လို့ရင်ထဲမှာရှိုက်ကြီးတငယ်ငိုကြတယ်ငိုရင်ကနေသူတို့ဗာပြောတော့ဆိုဟောနောအပပုညတာငါတို့ကန်နေလိုက်တည်ချင်း အဲ့ဒါလို့ငိုကြွေးမိကြတယ်ငါတို့ဟာကံနဲ့လိုက်လေခြင်းအဟောနောအပပုညတာကုသကံနဲ့လိုက်တာဆိုပြီးတော့ဘာကြောင့်ကုသကံနဲ့တယ်လို့ပြောတော့ဆိုဘိက္ခုနီနိလယောတုံညောအဲ့ဒီမှာဘူတော်တာဟိဝိနာအယံ ပပတိဝိယတာရာယောနာဒိတန္တိစိနောရတာအဲ့တော့ဘေကုဏီမကြီးတို့ကဆွန့်ခွာပြီးတော့ဘေကုဏီကျောင်းကိုဆွန့်ခွာပြီးတော့မဟာဇာတိဂေါရမီနဲ့ဘေကုဏီ900ထွက်သွားတဲ့အခါမှာတကြောင်လုံးတိတ်ဆိတ်သွားတယ်ဘာမှမရှိတော့လူသူမရှိတဲ့နေရာ ဖြစ်သွားတယ်လူသူမရှိတဲ့နေရာဖြစ်သွားတယ်ဘာနဲ့တူတုံးဆိုလို့ရှင်ပပတိဝိယ တာရာယောနဒိတ်တန်တိစီနောရတာမနဲ့မိုးလင်းတဲ့အချိန်ကောင်းကင်အကျယ်တွေပျောက်သွားသလိုဘေကုဏီမှာကြောင်းမှာဘုရားသမီးတော်တွေပျောက်သွားပြီတဘာမှမရှိတော့ဘူးကုန်ထွက်သွားကြပြီအဲ့လိုတင်စားပြီးတော့ပြောထားတာနော်နိဗ္ဗာန်ဂေါရမိယာတိတတိဟိသဟပင်္စဟိနတိတတိဟေဝသဟခင်္ကပင်္စဟိတာကရံ 900သောဘိက္ခုနီမတွေနဲ့အတူမဟာဇာဝတိကောရမိဟာနိဗ္ဗာန်ကိုဥတည်ပြီးတော့သွားပြီ။ဘာနဲ့တူတုံးဆိုလို့ရှင်မြင့်ငယ်900နဲ့အတူတကွခင်းကမြေကြီးတွေဟာပင်လယ်ထဲစီးသွားတယ်လို့ပဲအားလုံးဟာတဆူတဲ့နော်နိဗ္ဗာန်ကိုဝင်ရောက်သွားကြပြီလို့သူတို့ဆိုလို့တယ်ပေါ့နော်။ကျောင်းကထွက်ပြီးတော့သွားကြတာ အဲ့ဒါလို့ထွက်ပြီးတော့ဘေကုဏီမ900ဘေကုဏီမအကြောင်းကနေတန်းထွက်လာတယ်ဆိုတာအဲ့ဒီလိုတန်းထွက်လာတဲ့အချိန်မှာသူတို့မျိုးတွေကအကြောင်းကိုရသော်ဘုရားသတင်းသုံးတဲ့ဘာဝနာကိုသွားကြမယ်သူတို့အဲ့ဒီဘက်ကိုဘေကုဏီမ900တန်းစီပြီးထွက်ခွာလာတဲ့အခါမှာမျိုးတွေမှာနေထိုင်ကြတဲ့သူတို့ကြီးညိုကြတဲ့တရားတော်မတွေဟာ အိပ်ပြင်ထွက်လမ်းမော့တက်လာကြပြီတော့ကိုကြွေးကြပြန်တယ်တရင်ကလည်းချက်ချင်းပြန်နှံ့သွားတယ်နဲ့တူတယ်ပတိတတုမဟာဘောဂေပြီးရတော့ဂေါရမီကြီးကိုတကယ်ကိုတကူတော့ကလည်းလူဘွားတော့ကလည်းမိဖုရားဘုံကံလည်းကြီးတော့စီစဉ်ချမ်းသာကြွယ်ဝတဲ့တကယ်တန်ဖိုးကြီးမှတဲ့ဘိက္ခုနီမကြီး ပတိဓာတုသူတို့ပေါ်မှာ စိတ်မကွက်ပါနဲ့လူဆိုတာသူတို့ကိုစွန့်ပစ်ထားခဲ့တယ်ဆိုရင် စိတ်ကွက်လို့လို့ထင်တာစိတ်မကွက်ပါနဲ့အနာထာယောဝိဟာယနော သူတို့ကိုကိုးကွယ်ရမဲ့အောင်စွန့်ပစ်ပြီးတော့တရားနာယုတ်တာနိဗ္ဗာန်တုံအိစ္ဆတဝိလပိန်တုတာ လမ်းပေါ်ထွက်လာတဲ့ကိုးကွယ်ကြတဲ့တရားဓမ္မတွေက သူတို့ဆန္ဒဒီမဖြစ်စေခြင်းနဲ့သူတို့ရဲ့တွေ့တာမှုကသူတို့ရင်ထဲကိုနှိပ်စက်လို့နိဗ္ဗာန်ကိုမသွားသင့်ပါဘူးမသွားသင့်ပါဘူးဒီမှာပဲအမြဲနေသင့်ပါတယ်လို့ငိုကြွေးပြီးတော့ပြောဆိုကြတယ်တဲ့အဲ့ဒီတရားချတယ်တာတံသောကပဟနတ္တာအဝေါသမထုရံခိရချွန်သာသောစကားနဲ့ သူတို့ယင်တွင်ကတောကတွေပြင်းငိမ့်မှုအတွက်ပြီးရွေးတော်ကြီးကပြောတယ်ရူတိတေနအလံပုတ်တာဟာတကာလောယပစ္ဆဝောမိရွေးတော်ကြီးပြောတဲ့စကားကိုထုတ်ပြတာရူတိတေနအလံပုတ်တာ သမီးတို့သားတို့ငုံမငိုသိကြပါဘူးဟုတ်လား ငိုနေကြမငိုသေးပါဘူးတောကမဖြစ်သင့်ပါဘူးဒီအချိန်ဟာဟာတကာလောယအစ္စောဒီကနေ့အချိန်ဟာမင်းတို့မျက်နာတွေရှင်ပြုံးရမယ့်အချိန်ဖြစ်ပါတယ်ငိုရမယ့်အချိန်မဟုတ်ပါဘူးမင်းတို့မငိုကြပါနဲ့ဘာကြောင့်လို့ဆိုရင်ပရိညာတံမယဒုက္ခငါဟာဒုက္ခအကြောင်းကိုလည်းကောင်းကောင်းသိထားပြီးပြီတဲ့ ဒုက္ခဟေတုဝိစီတော့ဒုက္ခဖြစ်ကြောင်းတရားကိုလည်းငါဖယ်ရှားပြီးသွားပြီနိရောဓမေသစ္စိကတောဒုက္ခချုပ်ငြိမ်းရနိဗ္ဗာန်ကိုငါမျက်မှောက်ပြုပြီးပြီမေဃောစာပိသူဘဝိတောနိဗ္ဗာန်ရောက်ကြောင်းအကျင့်တရားကိုလည်းငါပွားပြီးသားဖြစ်နေပြီအဲ့တော့ तू လှုပ်တဲ့အလုပ်တွေဟာအလုံးပြီးနေပြီဒုက္ခအကြောင်းငါကောင်းကောင်းသိပြီးပြီဒုက္ခဖြစ်ကြောင်း မှုရိယကိုလည်းငါဖယ်ရှားပြီးပြီဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ကိုလည်းငါမျက်မှောက်ပြုပြီးနေပြီနိဗ္ဗာန်ရဲ့အကြောင်းအကျင့်တရားကိုလည်းပဲငါရှင်ထဲမှာဖြစ်ပွားစေပြီးပြီဒါကြောင့်မို့လို့မင်းတို့မငိုနဲ့ဝမ်းသာရမယ့်အခါဖြစ်တယ်လို့ပြောတယ်အဲ့ဒီပြီးတော့ဆက်ပြောတယ်ပရိစိန်သောမယတ္ထာ ငါရဲ့ဆရာဖြစ်တဲ့မြတ်စွာဘုရားကိုငါခြေဆုဆက်ပြီးပြီဆိုလိုတယ်ပေါ့ပရိစိန်တော်မယတတ်တာငါသည်ခြေဆုရှင်ဆရာသမားကိုလှုပ်ကြွေးပြုစုပြီးပြီဆိုတာအလှုပ်ကြွေးပြုပြီးပြီဆိုတာခြေဆုဆက်တာကိုပြောတာနော်မိဘတွေဆရာသမားတွေကသားသမီးကသူတို့ကိုပြုစုတယ်ဆိုတာ သူတို့စကားကိုနားထောင်ပြီးလိုက်နာတာအကောင်းဆုံးပြုစုခြင်းပဲလေခိုးလူပြုစုတာကို ပြောတာမဟုတ်တရားတရားလည်းပဲမြတ်စွာဘုရားလမ်းညွှန်တဲ့အတိုင်းအလုံးသူကလှုပ်ပြီးပြီဆိုတော့မြတ်စွာဘုရားအပေါ်မှာကြွေးတင်စရာဘာမရှိဘူးဖះကြိုက်တာသူ့ကိုအကုန်လှုပ်ပြီးသွားပြီအဲ့တော့ဗျာပြိစိန်တော့မရတတ်တာရဟန္တာဖြစ်သွားလို့ရှိရင်အဲ့တော့ဖះအကြိုက်အကုန်လုံးကျင့်ပြီးတဲ့အခါကျတော့မြတ်စွာဘုရားကိုပြုစုပြီးပြီဆိုတာ မြတ်စွာဘုရားခြေနှလောက်အောင်ငါခြေဆုဆက်ပြီးပြီလို့ဆိုလိုတဲ့အတိတ်ပဲပဲနော်အဲ့တော့ဘုန်းကြီးတို့တွေကခြေဆုကိုဆက်လို့ကိုမရသေးဘူးမဆက်နိုင်ဘူးတိခပုဂ္ဂိုလ်တွေကဆက်နေစေလို့ဆိုတယ်တရားကျင့်နေရင်ဆက်နေတာလို့ပြီးတော့ဆက်ပြီးပြီလို့ပြောလို့မရသေးဘူးဆရာသမားခြေဆုဆိုတာဘယ်နည်းနဲ့ခြေဆုဆက်ရတာတော့ဆရာသမားကို နှိမ့်နယ်ပေးတာကျေးဇူးဆက်တာလားမဟုတ်ဘူးဆရာသမားကိုကြည်ငယ်ပြုတာကျေးဇူးဆက်တာလားမဟုတ်ဘူးပစ္စည်းလေးပါထောက်ပံ့ရင်ကျေးဇူးဆက်တာလားမဟုတ်သေးဘူးသူကျေးဇူးဆက်တယ်ဆိုတာဓမ္မနဲ့သူသူညွှန်ကြားထားတဲ့သူချမှတ်ထားတဲ့လမ်းကြောင်းအတိုင်းအပြည့်ဝလိုက်ပေးတာမှကျေးဇူးဆက်တယ်လို့ခေါ်တယ်အဲ့တော့ဒီမဟာသဗ္ဗတိကောရမီကမြတ်စွာဘုရားကျေးဇူးကိုသူဆက်ပြီးပြီတဲ့အကုန်လုံး ဘာလို့လို့ဆိုဖះဖြစ်စေချင်တာတဲ့အတိုင်းသူဖြစ်သွားမြတ်စွာဘုရားဖြစ်စေချင်တာဘာလို့ဆိုရင်ရှင်နဲ့ကိရိတာတွေကင်းသွားစေချင်တာအဲ့တော့ရှင်နဲ့ကိရိတာတွေကင်းပြီးတရားဥတရားမြတ်ရလို့ပြိစိန်တော့မရတတ်တာမြတ်စွာဘုရားကကျေးဇူးဆက်ပြီးပြီဘာဖြစ်လို့ပြောနိုင်တာတော့ဆိုကတံဗုဒ္ဓတာသာသနာဖះဆုံးမတဲ့အတိုင်းငါအလုံးလုပ်ပြီးသွားပြီအလုံးလုပ်ပြီးသွား ဒါယဟန္တာပုဂ္ဂိုလ်မှပြောနိုင်တာကျန်တဲ့ပုဂ္ဂိုလ်တွေပြောလို့မရဘူးတရားဒီစကားကလေအလုံးလုံးပြီးသွားပြီဩဟိတောခရုကောပါတော့အလွန်လေးလံတဲ့ခန္ဓာဝန်ကြီးကိုငါချလိုက်ပြီနောက်ထပ်ငါခန္ဓာကိုနောက်ထပ်ဒီအထုပ်ကြီးငါထမ်းတော့မှာမဟုတ်တော့ဘူးလို့ဆိုလို့ဩပုရုဇဉ်တွေကတော့ဒီဘဝဒီခန္ဓာချပြီးနောက်ဘဝထထမ်းမြန်တာ အထုပ်ကသူကဒီအထုပ်ချလိုက်နောက်တစ်ထုပ်ထမ်းမှာနောက်တစ်ထုပ်ချလိုက်နောက်တစ်ထုပ်ထမ်းမှာပဲသူကတော့ခန္ဓာငါးပါးပြန်ယူရဟာအထုပ်ထမ်းတာပဲတဲ့ဒုက္ခတွေကိုတနင့်တဘိုးကြီးဒုက္ခတွေကိုတည်သွားတာ ਨੇ တူတူပဲမဲကြမ်းမာနေတဲ့အချိန်တော့ဒုက္ခလို့မထင်ဘူးလေမကြမ်းမာလို့ဆေးရုံနေပေါ်မှာပက်လက်ဖြစ်နေပြီဆိုရင်တော့အဲ့ကြတော့မှဒုက္ခမှန်သိတာခန္ဓာကိုယ်ရဲ့ဒုက္ခပေးတယ်ဆိုတာအဲ့ကြမသိဘူး ဘယ်လိုမှယုံထွက်လို့မရဒါကြောင့်မို့အောဟိတောဂရုကောဘာရောအလွန်လေးလံတဲ့ဟွန်တို့ဝင်မိုးကြီးကိုငါချလိုက်ပြီဘဝနတိတမှုဟတ္တာဒီဘဝကနေဟိုဘဝပုတ်ဆောင်ယူသွားတဲ့တဏှာကိုလည်းငါအမြစ်ဖြတ်ပြီးသွားပြီဘဝနတိဆိုဘဝကိုပို့ဆောင်တဲ့တဏှာတည်ယူပို့ဆောင်ရေးလုံနေတာ လူဘဝကနေပြီးတော့နတ်ဘဝနတ်ဘဝကနေတိရစ္ဆာန်ဘဝတိရစ္ဆာန်ဘဝကနေပြိတ္တာဘဝငရဲဘဝတွေကိုပို့ဆောင်ရေးလုပ်ငန်းလုပ်နေတာဘယ်သူတုံးဆိုရင်ကိုယ့်ရင်ထဲကတွေ့တာမှုတဏပဲသူကနေပို့ပေးနေတရားကုသကံကလူဘဝပို့လိုက်နတ်ဘဝပို့လိုက် ပြမဘဝပို့လိုက်တခါအာဟုသကံကဆွဲချလိုက်ငရဲပို့လိုက်နော်ပြိတ္တာဘဝပို့လိုက်တရိစ္ဆာန်ဘဝပို့လိုက်နဲ့ ပို့နေတာပဲအများရန်ပို့နေတာအဲ့ဒီပို့နေတဲ့ပို့ဆောင်ရေးတဏှာကိုလည်းပဲသူကအကျွင့်မဲ့ဖြတ်တောက်ပလိုက်ပြီးနောက်ထပ်ပို့ဆောင်လို့မရတော့ဘူးမိတွေးတော့ရအဲ့လိုပြောတာပြောပြီးတော့သူကဆက်ပြီးတော့ပြောတယ်ယတ္တထာယပပ္ပစိတအခါရသမနာခါရိယငါဟာဆန္နန်းတော်ကနေပြီးတော့ဒီလူမှုကိစ္စတွေ မရှိတော့တဲ့ဘေကုဏီဘဝကိုဝတ်လာတဲ့ရှိရွယ်ချက်ကတဲ့ဒီဘဝနတ္တိလို့ခေါ်တဲ့ဘဝကိုပို့ဆောင်ရေးလုပ်နေတဲ့တဏှာအမြင့်ပြတ်ဖို့ပဲဖြစ်တယ်တဏှာကိုယင်ထဲကတဏှာကိရိတာကိုရှင်းမှုဖြစ်တယ်အဲ့ဒါကိုရှင်းလင်းနိုင်နိုင်သည့်အတွက်ကြောင့်တဲ့သောမေအထောနုပ္ပတော ငါရည်ရွယ်ချက်ဟာအကုန်လုံးရသွားပြီပြည့်စုံသွားပြီရှင်တဲ့ကတဏှာငါရှင်းနိုင်ပြီကိရိတာတွေအကုန်ရှင်းလိုက်နိုင်ပြီဒါကြောင့်မို့လို့ငါဘဝမှာတဗ္ဗတန်ရောစနဲ့ခရယောတွေ့တာမှုတွေတန်ရောစင်ညိုးတွေအကုန်လုံးမရှိတော့ဘူးငကိုတော့ဆိုတန်ရောစင်ညိုးတွေရှင်ထဲမှာတန်ရောစင်ညိုးနဲ့ချီနှောင်ထားတဲ့ပုံကိုယ်တွေကအဝေးမသွားနိုင်ဘူးလေတော်တော်ထူးဆန်းတာက တခြားကျိုးနဲ့ခြင်အောင်ထားလို့ရှင် ကျိုးရာတွေထင်းတယ်နော်ယုံမယ်ဆိုရင်လည်းပြတ်ချင်ပြတ်သွားမယ်တန်ရောစဉ်ကျိုးကြတော့မြင်လည်းမမြင်ရဘူးကျိုးရလည်းမထင်ဘူးယုံလို့လည်းမရဘူးတန်ရောစဉ်ကျိုးကအလွန်တိမ်မွေးတယ်ပဲသွားနေနေဒီပြန်ရောက်လာတာပဲကျိုးကခိုင်းနေယုံထွက်လို့မရဘူးလို့ဆိုတော့ အဲ့တော့သဗ္ဗတန်ရောစနဲ့ခရောတွေ့တာမှုအလုံးတန်ရောစင်အလုံးငါမှကုံသွားပြီဆိုပြီးတော့အဲ့ဒီမှာလမ်းဘေးမှာရက်ပြီးတော့ပြောနေတာလမ်းဘေးကနေပြီးတော့ထွက်ပြီးကြောကြတဲ့ဥပဒကတွေဥပဒိကမတွေအလုံးကိုထွက်ပြီးတော့သူတရားဟောနေတာပြီးတော့ဆက်ပြောတယ်ဘုဒ္ဓတတ္တသတ္တမော အနုနောယာဝဒိဋ္ဌတိနိဗ္ဗာန်တုံတာဝကာလောမေမာမံပုတ်သောစထပုတ္တိကာရသော်ဘုရားလည်းတတော်တရားရှိနေသေးတယ်ရသော်ဘုရားရဲ့သူတော်ကောင်းတရားတွေဟာလည်းပဲတတော်ထင်ရှားရှိနေသေးတယ်အပြည့်ပြည့်ဝဝရှိနေသေးတယ်အဲ့ဒီဘုရားလည်းထင်ရှားရှိနေတယ်တရားတွေလည်းထင်ရှားရှိနေတဲ့အချိန်ဟာတဲ့ ငါနိဗ္ဗာန်သွားဖို့တင့်လျော့သောအချိန်ဖြစ်တယ်အသင်တင့်တော်ဆုံးအချိန်ဖြစ်လို့တဲ့သားတို့သမီးတို့ငါအတွက်မပူကြနဲ့သူကတရားဟောတာเนาะငါအတွက်မပူကြပါနဲ့အဲမိတွေတော့ကြီးမရှိရင်ဟုတ်လားဘာဖြစ်မလဲညာဖြစ်မလဲမပူကြနဲ့တဲ့ပြီးတော့ဆက်ပြောတယ် ကောဋညာနန္ဒနန္ဒပိတိဋ္ဌန္တိယဟုလောစီနောဒုက္ခိတောသဟိတောတံကောဟတဓဗ္ဗစဒိဋ္ဌိယအခုချိန်မှာရှင်ကောဋညာလည်းအသက်ထင်ရှားရှိသေးတယ်ရှင်အန္တနာလည်းအသက်ထင်ရှားရှိသေးတယ်ရှင်နန္ဒလည်းအသက်ထင်ရှားရှိသေးတယ် ညီညွတ်တဲ့တန်ခါတွေလည်းချမ်းချမ်းသာသာရှိနေကြတယ်ဒါကြောင့်ဟိုဆန့်ကျင်မဲ့လုပ်တဲ့ဘာသာကြားဒိဋ္ဌိတွေဟာသူတို့ဟာခေါင်းထောင်နိုင်ကြပါဘူးဆိုလိုတာမြတ်စွာဘုရားမှာတပိပရိသအတိုင်းဝိုင်းနေအမတန်မှကောင်းပါတယ်လို့ဆိုလိုတယ်ပေါ့နော်ဒါကြောင့်မို့အလုံးရှိနေတဲ့အချိန်သူသွားရတာကောင်းတယ်ပေါ့နော် သာသနာအတွက်ဒီအဖွဲ့အစည်းကြီးအတွက်ဘာမှနောက်ဆက်တင်းစရာမလိုဘူးလို့ပြောတယ်အတိပဲနောက်မိရိတော်ရဲ့ပြောတယ်ဥက္ကာကဝန္တတရတောဥတိတော်မာရမတ္တနောနုနာတမတိကာလောမီနိဗ္ဗာန်တထာယပုတ္တိကာသမီးတို့သားတို့ အောက်ကကအနွယ်ရဲ့ခုံတရင်ခုံတရင်ကို မြင့်တင်ပြီးကိရိတမဏေကိုနှိမ့်နှင်းနိုင်လို့အောင်မွေးရထားတဲ့အခုအချိန်မျိုးမှာတဲ့ငါဟာနိဗ္ဗာန်ကိုသွားဖို့ရအကောင်းဆုံး မဟုတ်ဘူးလားအောင်မွေးရပြီလေအောက်ကကမျိုးနွယ်တွေရဲ့ခုံတရင်ကလည်းအမြင့်ဆုံးဖြစ်သွားပြီ။ ဘာလို့ဆိုအောက်ကကဆိုတကြမျိုးနွယ်ကိုပြောတာတကြမျိုးနွယ်တွေကလည်းပဲထွတ်ထိပ်ရောက်နေတယ်ဖျားပွင့်လိုက်တဲ့အချိန်မှာထွတ်ထိပ်ရောက်ရန်သူတွေကိုနှိပ်ကွက်ထားပြီးတော့အောက်ကကမျိုးနွယ်ထွတ်ထိပ်အောင်မြင်မှုတရခုဆောင်းနေတဲ့အချိန်မှာငါနိဗ္ဗာန်ကိုသွားဖို့ရာ အသင့်ဆုံးအချိန်ပဲမဟုတ်ပါလားတဲ့စိရပပ္ပုတိယမရှံ ပရိတံအစ္ဆသိစတိအာနန္ဒပေရိကာလောယံကိဝောအတုဟိပုဗ္ဗိကာငါဟိုးဘဝတွေတဲ့အလွန်ရှည်ကြတဲ့ကဘာတွေတဲ့ငါဟာဒီနိဗ္ဗာန်ကိုဆုတောင်းခဲ့တာတဲ့ အခုလို့တန်တရားဝဆင်းကလွတ်ခဲ့ဖို့လွတ်ဖို့နှစ်ပေါင်းများစွာကငါတောင်းတခဲ့တာဒီကနေ့ပြည့်စုံသွားပြီပေါ့ ဒီကနေ့ကဒါပြည့်စုံတဲ့နေ့ဖြစ်တယ်ဒီကနေ့ပြည့်စုံသွားသည့်အတွက်ကြောင့်အာနန္ဒဖေရိကာလောယဒီကနေ့ဟာဝန္တာစေဟာစီကြီးတီးရမယ့်နေ့ပဲမင်းတို့ငိုရမယ့်နေ့မဟုတ်ဘူးတဲ့ဒီနေ့ကမှပျော်ဆုံးနေ့အောင်စီတီးရမယ့်နေ့ဖြစ်တယ်အာနန္ဒဖေရိဆိုပျော်ပွဲတွေအောင်စီတီးတယ်အောင်မြည်ဟေ့ဆိုပြီးတော့ ငါရီမှန်းချက်ဟာပြည့်ပြီဆိုပြီးတော့အောင်စီတီးရမယ်နေပါတဲ့အဲ့လိုနေဖြစ်ပါရဲ့သားတို့သမီးတို့ကဘာဖြစ်လို့မျက်ရည်ထွက်နေကြတာတော့တောကပြေပြောင်းမိရွေးတော်ကြီးဟောတဲ့တရားတွေဒါတဲ့လူစကားနဲ့ပြောပြနေတာเนาะပြီးတော့အဲ့တော့ရက်ပြီသူဟောနေတာအဲ့ဒါနောက်ဆက်ပြောပြန်တယ်သစေမယိတရားအဋ္ဌိ ယတိစတ္တိကတိညုတာတတ္တမထိတိယတပ္ပကရောထဝိနယဓမ္မံအလုံးမှတ်သားစရာကောင်းတဲ့စကားသစေမယိတရားအဋ္ဌိငါဘောမှာမေတ္တာတွေအကျဉ်းနာတွေရှိကြတဲ့ဆိုရင်တဲ့ယတိစတ္တိကတိညုတာငါရဲ့ခြေဆုတရားတွေကိုသိတယ်ဆိုလို့ရှိရင်တဲ့တရမထိတိယတပ္ပကရောထဝိရိယတန်လန် သူတော်ကောင်းတရားတည်တမ်းမှုအတွက်ခိုင်မာသော လုံလဝိရိယနဲ့ကြိုးစားကြပါဒါပဲเนาะသူတော်ကောင်းတရားတည်ရှိဖို့အတွက်ခိုင်မာသောလုံလဝိရိယနဲ့ကြိုးစားအထောက်ကြပါအလုံးကိုသူကဆုံးမတကပြောသွားတာဒါဌိနံအဓာတိပပ္ပစ္စံတံဗုဒ္ဓောယာစိတောမယတတ္တမယထာတံနေဋိတံနန္ဒိတံ တထာတမနုဒိဋ္ဌတာစာကြောင်းလေးကိုသူပြန်ဖော်ပြတာမြတ်စွာဘုရားကတဲ့ငါတောင်းပန်လျှောက်ထားလို့ငါရဲ့တောင်းဆိုချက်ကြောင့်အမျိုးသမီးတွေသာသနာပေါင်းဝင်ခွင့်ပေးခဲ့တာဘိက္ခုနီလောက်ကဟုတ်တယ်မိရွေတော့ရဘလောက်ထီအောင်ဟိုတောင်းပန်တယ်ဆိုရင် သုတ္တရဏမင်းကြီး မကြမ်းမှဖြစ်တဲ့ကကပိလိကိုမြတ်စွာဘုရားကြွလာတယ်ခမည်းတော်ကြီးရဲ့နောက်ဆုံးအချိန်ကိုကြွလာတယ်အဲ့ဒီအချိန်မှာခမည်းတော်ကြီးလည်းဆုံးသွားရောမိရွေတော်ကြီးကနန်းတော်မှာသူကမပြောဘူးပေါ့နော်သူတောင်းဝန်နေလည်းမရှိတော့အဲ့မှာဖះစီသွားပြီးတော့ဘေကုဏီဝဖို့ခွင်တောင်းတာပထမအချိန်ဖះညင်းလိုက်တယ်ထတ်တောင်းတယ် ဒုတိယကြိမ်လည်းညင်းလိုက်တယ်တတိယကြိမ်ထောက်တောင်းဆိုတဲ့အခါတတိယကြိမ်လည်းညင်းလိုက်တယ်ညင်းုံနဲ့မကဘူးမြတ်စွာဘုရားထပြီးတော့ကပိလောကနေထွက်ပြီးဝေသာလိပဲခီးထွက်သွားတယ်နောက်ထပ်ပြန်လျှောက်ဖို့မရအငင်းခံရရုံနဲ့မကဘူးထသွားတာဟုတ်ဘုရားအဲ့ဒီတော့ဘာလုပ်တုံဆိုတော့ကိုယ်ဆိုရင်ကိုဖြတ်ပြီးတော့ဘေကုဏီအမျိုးသမီးတာယွေမင်းသမီး900နဲ့အတူ ကိုခေါင်းကိုရိတ်ကြပြီးတော့နန်းတော်သူတွေဝတ်တဲ့အဝတ်အစားတွေအကုန်ချွတ်ဖန်ရည်စွန်းတဲ့ဝိုးကို ကိုယ့်အကိုဝတ်ပြီးဖះနောက်လိုက်ကြမယ်ဆိုပြီးတော့လိုက်သွားကြတာအဝေးကြီးသူတို့လိုက်သွားတာကပိလဝကနေပြီးတော့ဝေသာလိထီအောင်ကုန်းချောင်းခရီးနဲ့လိုက်သွားကြတာခြေထောက်တွေကိုဖူးရောင်လို့ခြေထောက်တွေကွဲလို့ကိုရောက်တဲ့အခါကျတော့ မာဝနတော်ဟုတ်တဲ့ကုတကရတအကြောင်းခိတ်ပေါက်လေးမှာအပြင်မှာအထဲထဲလည်းမဝင်ရဘူးဖះရဲ့စိတ်ဆန္ဒမသိဘူးဆိုပြီးတော့အပြင်မှာအဲ့လိုပင်မနွမ်းနယ်ပြီးဖုံလုံးလုံးကပ်ပြီးခီးပန်းပြီးအဲ့ဒီမှာစုပြီးတော့ထိုင်းနေကြတာရှင်နန္ဒကလမ်းလျှောက်ရင်ကျောင်းဘဝရောက်သွားတဲ့အခါကျတော့ယောဂီဝတ်တွေနဲ့ဖန်ရီဆွမ်းဝတ်တွေဝတ်ပြီးတော့ အမျိုးသမီး900အရိနာရောက်နေတော့ဘသူတွေပါလိမ့်လို့ခလန်လန်နားလဲရောက်ရောက်မိရွေးတော်ကြီးတို့အုပ်စုဖြစ်တဲ့ကမှာစိတ်ထဲမှာရှန္ဒနာထိတ်လန့်သွားတယ်စိုးရိမ်သွားတယ်တပိလောနန်းတော်များဘာပြဿနာဖြစ်လို့တော့ပေါ့နန်းတော်သူတွေဟာတော့ပင်မနန်းတယ်ဆိုတာနဲ့နန်းတော်သူအဝတ်တွေချွတ်ပြီးတော့ ဒီဖန်ရည်ဆုံးဝတ်တွေနဲ့ဒီဟိုပင်ပင်မမှန်စိတ်လက်ညှိုးနွမ်းစွာရောက်နေတာကြည့်တော့ဟာကပိလဝဏ္ဏတော်များဘာများဖြစ်တာပါလဲလို့လန့်သွားနောက်ပြီးတော့မေးလိုက်တဲ့အခါကျတော့ဘာပြောတော့ဆိုသားတော်ဖရာစီဘေကုဏီဥပုခွင့်တောင်းတာခွင့်မပေးဘူးဒါကြောင့်မို့လိုက်လာတယ်ဆိုတဲ့အဲ့ဒီကျတော့ရှင်အနန္ဒာကတနာသွားတယ်ရသော်ဘုရားကိုသူခွင့်တောင်းကြည့်ပါဦးမယ်ဆိုပြီးဖရာစီ ဒီမှာပဲနေကြအောင်ဆိုပြီးတော့ဖះစီသွားတယ်သွားရောက်တဲ့အခါကျတော့ကြိုးကြောင်ပြောပြတာမိရွေးတော်တို့900ဟာကျောင်းဘဝရောက်နေတယ်သူတို့လည်းတော့ပင်မနွမ်းနဲ့နေကြတယ်မြတ်စွာဘုရားခွင့်မပြုလို့ဆိုပြီးတော့သူတို့စိတ်ဆင်းရဲနေကြတယ်ရှင်ဘုရားမျိုးသမီးတွေသာသနာ့ဘုံဝင်ခွင့်ပြုလိုက်ပါဘေခုနီကိုခွင့်ပေးလိုက်ပါမြတ်စွာဘုရားကသူတောင်းဆိုပေးတယ်တောင်းဆိုတော့ မြတ်စွာဘုရားညင်းတယ်မင်းမတောင်းပါနဲ့တဲ့တရားသဘောမတူပါနဲ့တဲ့ဆိုတခါတတိဒုတိယအကြိမ်နဲ့ထပ်လျှောက်တယ်ညင်းတယ်မြတ်စွာဘုရားတတိယအကြိမ်လျှောက်တော့လေညင်းပြန်အဲ့တော့ဂိတ်ကကုံသွားပြီကုံတော့ရှင်အနန္ဒကတခြားနည်းနဲ့ငါပြောင်းလျှောက်ကြည့်အောင်မယ်ဆိုပြီးတော့ အရှင်ဘုရားတဲ့အမျိုးသမီးတွေသာသနာပေါင်းဝင်ပြီးတော့တရားဥတရားမြတ်ရနိုင်ပါသလားဆိုအဲ့ဒီမိကုံမေးလိုက်တာမေးလိုက်တော့အဲ့ဒါကြတော့မြတ်စွာဘုရားရပါတယ်လို့ဖြေလိုက်တာသာသနာပေါင်းဝင်ပြီးတော့တရားကျင့်မယ်ဆိုရင်တရားဥရနိုင်ပါတယ်အဲ့ဒီဟာရှန္ဒနာအလျှောက်ကောင်းတာပေါ့နော်ဒီတိုင်းခွင့်ပြုပါဆိုလို့မရဘူး ဒါပဲမျိုးသမီးတွေကသာသနာပေါ်ဝင်ပြီးတော့တရားကျင့်မယ်ဆိုတရားဥတရားမြတ်ရနိုင်ပါသလားဆိုမြတ်စွာဘုရားရနိုင်ပါတယ်အရှင်ဘုရားတဲ့ရနိုင်တယ်ဆိုလို့ရှိရင်ဒီမေတော်မိရွေးတော်ကြီးဟာအရှင်ဘုရားမေတော်ကြီးမရှိတဲ့အချိန်တုန်းကသူပဲနှိုးတိုက်ပြီးတော့အရှင်ဘုရားထိန်လာတာတဲ့ကျေးဇူးရှင်ကြီးပါတဲ့ဟုတ်တယ်လေဘုရားလောင်းလေးမွေးပြီးတော့ခုနှစ်ရက်မှာပဲမေတော်မယား ကွယ်လွန်သွားတာကိုနရဆန်သွားတာအဲ့တော့သူကနန္ဒဆိုတဲ့ပထမသားတော်လေးကိုမွေးဖွားတဲ့အချိန်မွေးဖွားပြီးနှစ်ရက်သုံးရက်ပဲရှိသေးတယ်အဲသူ့သားလေးကိုနှိုးတိန်အပ်ပြီးတော့ဖះကြတော့သူကိုယ်တိုင်နှိုးတိုက်ပြီးမွေးတာသူတူလေးကို ကိုယ်တိုင်နှိုးတိုက်တယ်သားကိုနှိုးတခြားနှိုးတိန်ကိုအပ်လိုက်ပြီးတော့သူကိုယ်တိုင်ကဖះနှိုးတိုက်ချွေးတယ်အဲ့တော့အရှင်ဖះကိုမိရွေးတော်ကြီးက အဗဓမ္မကျင်နာပြီးတော့သူ့သားတော်မှာနိုးမတိုက်ဖဲနဲ့ရှင်ဘုရားကိုနိုးတိုက်ပြီးကြွေးလာတာပါတဲ့သူကျေးဇူးတရားတွေရရှင်ဘုရားခွင့်ပြုလိုက်ပါဆိုရသော်ဘုရားသူစကားနဲ့သူခွင့်ပြုလိုက်ရတယ်အဲ့တော့ခွင့်ပြုလိုက်တယ်ဆိုဖြောင်းမြောင်ကြီးတော့မပေးဘူးအေးမိရွေးတော်ကြီးကငါချမှတ်တဲ့စီမင်းရှစ်ချက်တိုင်လိုင်းနာမဲ့ဆိုရင်တော့ဆိုတာလေးပါတယ်ငါချမှတ်လိုက်တဲ့ဂရုဒံရှစ်ချက် ဂရုဓမ္မဆိုတာတမ္မဏိစီမြင်ပေါ့လေခုခေတ်လို့သုံးရင်တော့အဲ့ဒီစီမြင်အတိုင်းလိုက်နာမဲ့ဆိုလို့ရှိရင်တော့လက်ခံလို့ရှိရင်တော့ခွင့်ပြုမယ်လို့ဒါမိရွေးတော်ကြီးအတွက်အဲ့လိုခွင့်ပေးလိုက်တာအဲ့ဒီတမ္မဏိစီမြင်တွေကိုရှန္ဒနာကိုမြတ်စွာဘုရားမိန်လိုက်တယ်မိရွေးအမျိုးသမီးတွေလိုက်နာမဲ့ချက်ရှစ်ချက် အဲမိန်လိုက်တော့ရှေယနန္ဒကမိရွေးတော်ကြီးရှိအကြောင်းပြန်တယ်မြတ်စွာဘုရားကတော့တိတို့မိန်ရှိတယ်ကရုဏာရှစ်ချက်ဆိုရက်ဒီလိုက်နိုင်ရမယ်တသက်လုံးလိုက်နိုင်ရမယ်စီကံကြီးရှစ်ချက်ကိုလိုက်နာမယ်ဆိုလို့ရှိရင်တဲ့ပြီးရတော့သာသနာပေါ်ဝင်ဝင်ပြုတ်ရမယ်ဘေခုနီပြုတ်ခွဲပြုတ်မယ်လို့မြတ်စွာဘုရားမိတ်ရှိပါတယ်ဆိုမိရွေးတော်ကြီးကလည်းရှင်အနန္ဒပြောပြတဲ့ရှစ်ချက်ကိုနားထောင်ပြီး အရှင်ဘုရားတဲ့အမတန်လှပတဲ့ပန်းလေးလက်ဆောင်လာပေးရင်တပည့်တော်ခေါင်းပေါ်မှာမျက်မျက်နှုံနှုံပန်းသလိုဒီတမ္ပတိစည်းကမ်းကြီးရှစ်ချက်ကိုတပည့်တော်မျက်မျက်နှုံနှုံပန်းဆင်မမယ်ဆိုဝန်ခံလိုက်တာအဲ့ဒါနဲ့ရှင်အနန္ဒာပြန်သွားပြီးတော့မိရေတော်ရဲ့လက်ခံပါတယ်ဘုရားဆိုအေးလက်ခံရင်ရဟန်းဖြစ်ပြီပေါ့အဲ့ဒီနည်းနဲ့ဟိုတိမ်နဲ့ဝင်ပြီးခုခေတ်လိုကမောဖတ်တာမဟုတ်ဘူးရသော်ဘုရားကသဘောတူလိုက်တာပဲ သဘောတူလိုက်တာနဲ့ဘေကုဏီဖြစ်သွားတာကြံတဲ့ဘေကုဏီမတွေကြတော့ယဟန်တွေကိုခိုင်းလိုက်တယ်တိမ်ထဲမှာဘေကုဏီဝုတ်ပေးလိုက်ကြဆိုပြီးတော့အဲ့တော့မိရိတော်ကြီးဘေကုဏီဖြစ်တာကဂရုရန်ရှစ်ချက်ကိုလက်ခံလိုက်တာနဲ့ဘေကုဏီဖြစ်သွားတယ်သူနောက်ကပါလာတဲ့900ကတော့မဟုတ်ဘူးဧကတောဥပတမနာလို့ခေါ်တယ်ယဟန်တန်ဃာရိစီမယဟန်ဘေကုဏီဖြစ်ခံယူရတယ်သူတို့အဲ့လို ဘိက္ခုနီသာသနာဟာအဲ့ဒီချိန်မှာစလာတယ်လို့အဲ့ဒါလေးကိုသူကပြောပြတာထိနံအဓာတိပပ္ပစ္စံတမ္ဗုဒ္ဓောရာစီတောမယာငါတောင်းဆိုလို့မြတ်စွာဘုရားကအမျိုးသမီးတွေကိုရဟန်းဖြစ်ပေးတာတဲ့တတ္တမယထာဟံနန္ဒိတံဒါကြောင့်မလို့ငါဟာကျင့်တဲ့ဝမ်းသာသလိုတဲ့ငါဝမ်းသာသလိုပဲပျော်ပျော်ပါးပါးနဲ့မင်းတို့ယတ္တိကြသာသနာတော်မှာပျော်ပြပါ ရှတ်တိကြလို့ပြောပြီးတော့ရသော်ဘုရားစီခီးဆက်ပြီးတော့ထွက်သွားတယ်အဲ့တော့နောက်ရက်ကျတော့မှဒီဇာလန်းကိုဆက်ပြီးတော့ဂါထာပုတ်ပေါင်းခုဒီကနေ့32ပုတ်ပြီးသွားပြီ ခါရ192ပုတ်ရှိတဲ့ထဲက32ပုတ်ကိုမကြော်ဘဲနဲ့အတိဘယ်ရှင်းပြီးတော့ပြောတာเนาะသူအစဉ်တိုင်းပဲပြောတာအပူမပါဘူးအပူကနည်းနည်းရှင်းတာလေးတော့ပါတယ်ပေါ့လေအဲ့လိုလမ်းဘေးမှာရက်ပြီးတော့တရားချပြီးတော့အခုလိုပြောသွားတယ်အဲ့ဒီကနေမြတ်စွာဘုရားစီဆက်သွားတယ်နောက်ရက်ကျမှဆက်ပြီးတော့နာကြเนาะတရားချက်ခင်သူတော်စင်ပြိဿအပေါင်းတို့ထေရီမတို့ဤ ပါရမီဘဝနဲ့နောက်ဆုံးရဲ့မြအပိုင်းတစ်ကိုနိုင်မှတ်သားပြီးသူတော်စင်သူတော်မြတ်တို့ရဲ့အဆုံးအမတရားကိုမှတ်သားနိုင်ရကြပြီတို့တွေလည်းလိုက်နာကျင့်ကြံကြုတ်ကိုအထောက်ကြမှာ ဖြစ်တယ်လို့ကိုစီကိုစီကုသတရားပွားများအောင်ကြိုးစားနိုင်ကြပါစေကုန်သတည်း